ခန်းကြီး41အငယ်1မှ7ထိုနောက်မှဗိမာန်တော်သို့ခေါ်၍တကားတိုင်တို့ကိုတိုင်းလျက်နှစ်ဖက်၌တကားတိုင်ဒုသည်ဗိမာန်တော်ဒုနှင့်အမျှ6တောင်ရှိ၏ဗိမာန်တော်တကားဝအကျယ်ကား10တောင်ရှိ၏တကားဝတစ်ဖက်နှင့်တစ်ဖက်လည်း9တောင်စီကျယ်၏ဗိမာန်တော်ကိုတိုင်း၍အလျားကအတောင်40အနံကအတောင်20ရှိ၏ ထိုနောက်အထဲသို့ဝင်၍အရာရာတို့ကိုတိုင်းလျင်တကားတိုင်းနှစ်တောင်တကားဝ6တောင်တကားဝတစ်ဖက်တစ်ချက်9တောင်စီရှိ၏ထိုအခန်းသည်ဗိမာန်တော်အနံနှင့်တညီသည်ဖြစ်လျက်အလျားအတောင်20အနံလည်းအတောင်20ရှိသည်ကိုတိုင်း၍ဤအခန်းကအလွန်တန်ရှင်းရာဌာနဖြစ်သည်ဟုငါအားပြောဆို၏ထိုနောက် အိမ်တော်ထရန်ကိုတန်း၍အထု6တောင်ရှိ၏အိမ်တော်ပတ်လေထရန်အခန်းတို့သည် အနံ4တောင်စီရှိ၏ထရန်အခန်းတို့သည် အစဉ်အတိုင်း30အဆင့်3ဆင့်ပေါင်း33လီရှိကြ၏ထိုအခန်းတို့သည်အိမ်တော်ထရန်တို့မဝင်ဘဲထရန်အောက်ပိုင်းထွက်သော မြေအပေါ်မှမိနေကြ၏ထရန်အခန်းအောက်ဆင့်မှသည်ဒုတိယအဆင့်သို့၎င်း ဒုတိယအဆင့်မှသည်တတိယအဆင့်သို့၎င်းတက်သည့်အတိုင်းအိမ်တော်ထံပတ်လေတလျှောက်လုံးဆက်ကဆက်ကဆုပ်၍အခန်းနေရာသည်အစဉ်တိုင်းကျယ်လျက်အဆင့်ဆင့်တက်၏အိမ်တော်အထက်ပိုင်းပတ်လေ၌အမြင့်ဆုံးသောထံအခန်းတို့သည်6တောင်ရှိသောကျူတပြန်မျှကျယ်ကြ၏ထံအခန်းပြင်ပ၌ကာသောထံသည်အတု9000ရှိ၏ ကြံကျွင်းသောအရက်သည်ထရန်ခန်းတို့နှင့်ဆိုင်၏အိမ်တော်ပတ်လည်၌ထရန်ခန်းတို့သည်အိမ်တော်တတိုင်းအခန်းတို့နှင့်အတောင်20ကွာလျက်ရှိကြ၏ထရန်တကားတို့သည်ကြံကျွင်းသောအရက်တို့ဖွင့်၍မြောက်ဘက်သို့၎င်းတောင်ဘက်သို့၎င်း မျက်နှာပြုကြ၏ကြံကျွင်းသောအရက်သည်ပတ်လည်၌အနံ9000ရှိ၏ အငယ်၁၂မှ16လွတ်လပ်သောအရက်ကိုပိတ်၍အနောက်ဖက်၌ရှိသောတတိုင်းသည် အလျံအတောင်80ရှိ၍အိမ်တော်ပတ်လေတတိုင်းသည်လည်းအဒု9000အလျံအတောင်90ရှိ၏ထိုသို့အိမ်တော်ကိုတန်း၍လွတ်လပ်သောအရက်အိမ်တော်ထျံတတိုင်းပါလျက်အလျံအတောင်100ရှိ၏အရှိမျက်နှာ၌လွတ်လပ်သောအရက်ပါလျက် အိမ်တော်ဦးအတိုင်းရှည်လဲအတောင်တရာရှိ၏လွတ်လပ်သောအရ၌ကာသော ရှေးတတိုင်းနှင့် နောက်တတိုင်းကိုတန်း၍တစ်ဖက်တစ်ချက်၌ရှိသောထရန်အခန်းပါလျက်အလျံအတောင်တရာရှိ၏အတွင်ဗိမာန်နှင့်တတိုင်းမုံများတကခုံများကျင်းသောပရင်းပုံများတကခုံရှိသမျှတစ်ဖက်တစ်ချက်သုံးစီရှိသောထရန်အခန်းနံရံများတို့သည် မြေမှပရင်းပေါက်တိုင်အောင် ပြင်ပြားနှင့်ဖုံးအုပ်လျက်ရှိကြ၏ပဒင်းပေါက်တို့သည်လည်းကွယ်ကာလျက်ရှိကြ၏အငယ်16မှ26တကပေါက်ရှိသမျှအထက် အတွင်းဗိမာန်ပြင်ဘက်အိမ်တော်အတွင်းပြင်ထံပတ်လည်၌ခေရုဘင်နှင့်စွန်ပလွန်ပင်ပုံထု၍ခေရုဘင်နှစ်ခုကြားမှာစွန်ပလွန်ပင်တစ်ခုစီရှိ၏ ခေရုဗိမ်တစ်ခု၌မျက်နှာနှစ်ခုစီပါလျက်၊စွန်ပလွံပင်နှစ်ခုကြားမှာတဘက်၌လူမျက်နှာ၊တဘက်၌ခြင်္သေ့မျက်နှာကိုပြကြ၏။ထိုသို့အိမ်တော်ပတ်လည်၊မြေမှသည်တံခါးပေါက်အထက်တိုင်အောင်ဗိမာန်တော်ထရံ၌ခေရုဗိမ်နှင့်စွန်ပလွံပင်အရုပ်ထုလျက်ရှိ၏။ဗိမာန်တော်တိုင်တို့သည်လေးထောင့်ဖြစ်ကြ၏။သန့်ရှင်းရာဌာနနှင့်မျက်နှာချင်းတူကြ၏ တစ်သားရစ်ပလင်သည်အမြင့်၃တောင် အလျား၂တောင်အနံ၂တောင်ရှိ၏ပလင်တောင်ဖနက်နံရံတို့သည်တစ်သားဖြင့်ပြီးကြ၏ဤစပွဲကသာဝရဘုရားရှေ့တော်မှတင်သောစပွဲပေဒီဟုငါအားပြောဆို၏ဗိမာန်တော်နှင့်တန်ရှင်းရာဌာန၌တကားပေါက်တပေါက်စီရှိ၍တကားတို့သည်လည်းတက်သောတကားရွက်နှစ်ရွက်စီရှိ၏ ဗိမာန်တော်ထရန်၌ထုတကဲ့သို့တကရွက်တို့၌ခေရုဗိနှင့်စွန်ပလွန်ပင်ပုံထုလျက်ရှိ၏မုတ်ဦးအထက်မှထုတ်တင်လျက်ရှိ၏မုတ်နံရန်အိမ်တော်အခန်းထရန်တို့သည် ထုတ်များကျင်းသောပရင်းပုံများစွန်ပလွန်ပင်များနှင့်ပြည့်စုံကြ၏